ဗျာဒိကျမ်းအခန်းကြီး30အငယ်1မှ9ခွန်အားကြီးသောကောင်းဝင်တမန်တပါးသည်မိုးတိမ်ကိုဝတ်လျက်ကောင်းကင်ကဆင်းသက်တီကိုငာမြင်၏သူ၏ခေါင်းပေါ်၌တက်တန့်ရှိ၏သူ၏မျက်နာသည် နေကဲ့သို့ဖြစ်၏သူ၏ခြေသည်လည်းမိကဲတိုင်ကဲ့သို့ဖြစ်၏ဖွင့်ထားသောစာဆောင်ငယ်ကိုကင်လျက်ရှိ၏လက်ရာခြေသည်ပင်လယ်ပေါ်မှ၎င်း လက်ဝဲခြေသည်မြေကြီးပေါ်မှ၎င်းနင်း၍ရှင်သေးဟောက်တကဲ့သို့ ကြီးသောအတန်နှင့်ကြွေးကြော်လေ၏ကြွေးကြော်ပြီးမှမိုးကြိုးတန်ခုနှစ်ချက်မြည်လေ၏မိုးကြိုးတန်ခုနှစ်ချက်မြည်ပြီးမှငါသည်ရေးမှတ်မည်ဟု အားထုတ်တော်ကောင်းကင်မှထွက်သောအတန်ကားမိုးချိုးတန်ခုနှစ်ချက်မြည်သောအရာကိုတစိတ်ခတ်လောမရေမမှတ်နှင့်ဟုဆိုသည်ကိုငါကြား၏ထိုအခါငါမြင်၍ မြေနှင့်ပင်လယ်ပေါ်မှာရပ်နေသော ကောင်းကင်တမန်သည်လက်ရလက်ကိုကောင်းကင်သို့ချီပြီးလျင်ဘုရားသခင်၏ကျွန်တော်မျိုး ပရောဖက်တို့အားဝမ်းမြောက်စရာတရင်ကိုဗျာဒိတ်ထားတော်မူသည်နှင့်ဆက်ဆိုင်သောဘုရားသခင်၏နက်နဲသောအရာသည် ကာလမနေဘဲတတ္တမကောင်းကင်တမန်တဘိုးမှုတ်ခြင်းအတန်မြည်သောနေ့ရက်ကာလ၌ပြည့်စုံခြင်းသို့ရောက်မည်ဟု ကောင်းကင်မြေကြီး သမုတ်တရားကို၎င်းအရရ၌ရှိရှိတမျှတို့ကို၎င်းဖန်ဆင်း၍ကဘာဆက်ဆက်အသက်ရှင်တော်မူသောသူကိုတိုင်တည်၍ကျိန်ဆိုခြင်းကိုပြုလေ၏အငယ်ရှမ30ငါကြားရသောကောင်းကင်အတန်သည်တဖန်ငါအားပြောသည်ကားမြေနှင့်ပင်လယ်ပေါ်မှရပ်နေသောကောင်းကင်တမန်၏လက်၌ဖွင့်ထားလျက်ရှိသော စာဆောင်ငယ်ကိုတွား၍ယူလောဟုဆိုလျင်ငါသည်ကောင်းကင်တမန်ထံသို့တွား၍စာဆောင်ငယ်ကို ပေးပါဟုတောင်း၏သူကလည်းယူ၍စားလော့ဝမ်းကိုခါစေလိမ့်မည်သို့တော်လည်းပါဇက်၌ပြားရည်ကဲ့သို့ချိုလိမ့်မည်ဟုဆိုလျင်ငါသည်စားဆောင်ကို ကောင်းကင်တမန်၏လက်မှယူ၍စား၏ပါဇက်၌ပြားရည်ကဲ့သို့ချို၏စားပြီးမှဝမ်း၌ခါ၏ ကောင်းကင်တမန်ကလည်း၊သင်သည်အသီးအသီးဘာသာစကားကိုပြောသောလူအမျိုးမျိုးတို့၌၎င်း၊ရှင်ဘုရင်တို့၌၎င်း၊တဖန်ပရောဖက်ပြု၍ဟောပြောရမည်ဟုဆိုလေ၏။